အခန်းကြီး9အငယ်1မှ9ထိုနောက်သာရဖျားသခင်သည်နောအေးကိုတဖန်မိန်တော်မူပြန်သည်ကားဤကာလအမျိုးတွင်တင်းဒီငါရှိ၌ဖြောက်မတ်ကြောင်းကိုငါတိမြင်သည်ဖြစ်၍တင်းအိမ်သူအိမ်သားအပေါင်းတို့နှင့်ကွာတင်းမောတဲသို့ဝင်ကြလော့မြေကြီးပေါ်မှာတရိษံအမျိုးမပြတ်ဆက်နွယ်စေခြင်းကစင်ကြဲသောသားမျိုးတစ်မျိုးတစ်မျိုးတွင် အထီးအမခုနစ်စုံစီ၊မစင်ကြယ်သောသားမျိုးတမျိုးတမျိုးတွင်လည်းအထီးအမနှစ်စုံစီ၊မိုဃ်းကောင်းကင်ငှက်တမျိုးတမျိုးတွင်လည်းအထီးအမခုနစ်စုံစီ၊အသီးအသီးတို့ကိုသိမ်းယူရမည်။အကြောင်းမူကား၊ယနေ့မှစ၍ခုနစ်ရက်စေ့လျှင်အရက်လေးဆယ်ပတ်လုံးမြေကြီးပေါ်သို့မိုဃ်းရွာစေမည်။ငါဖန်ဆင်းသောသတ္တဝါအပေါင်းတို့ကို မြေကြီးမျက်နှာပေါ်မှငါပယ်ရှင်းမည်ဟုထာဝရဘုရားမှားထားတော်မူ၏မှားထားတော်မူသည့်အတိုင်းလဲနောအေးပြုလေ၏မြေကြီးကို ရေလွှမ်းမိုးသောအခါ နောအေးသည် အသက်600ရှိသည်ရေလွှမ်းမိုးခြင်းဘေးကြောင့်နောအေးသည်မိမိသားမယားချွေးမများနှင့်တကွာတင်မောထဲသို့ဝင်၍ဘုရားသခင်မှားထားတော်မူသည့်အတိုင်း စင်ကြယ်သောသားမစင်ကြယ်သောသားငှက်များနှင့်မြေပေါ်မှာတွားတတ်သောတရိษံများအထက်ကအထီးအမအစုံတို့သည်နောအေးနှင့်တူသင်္ဘောတဲသို့ဝင်ကြ၏အငယ်တစ်ဆယ်မှ၁၆ခုနှစ်ရက်စီသောအခါလွှမ်းမှုအပ်သောရေသည်မြေပေါ်၌ပေါ်လာ၏နောအေးအသက်600စေသောနှင့်ဒုတိယလ18ရက်နေ့တွင် ကြီးစွာသောနက်နဲရာရေပေါက်ရေတွင်းတို့၏အစီတာရှိသမျှကိုပယ်ရှင်း၍မိုးကောင်းကင်ပြုံဝများကိုဖွင့်သဖြင့်အရက်40ပတ်လုံးမြေကြီးပေါ်မှမိုးရွာလေ၏ထိုနေ့ရက်တွင် နောအေးနှင့်မိမိမယားမှဆ၍ရှေမဟာမယာဖက်ဒီဟုသော နောအေးသား၃ယောက်ချွေးမ၃ယောက်တို့သည်တင်မောထဲသို့ဝင်ကြ၏တာယံမျိုးတာယံမျိုး မြေပေါ်မှာ တွားတတ်သောတိရစ္ဆာန်မျိုး၊ပျံတတ်သောကြက်ငှက်မျိုး၊အသက်ရှင်သောတိရစ္ဆာန်အမျိုးမျိုးအပေါင်းတို့အထဲကအထီးအမအစုံတို့သည် နောဧနှင့်အတူ သင်္ဘောထဲသို့ဝင်ကြလေ၏။ထိုသို့နောဧကိုဘုရားသခင်မှာထားတော်မူသည်အတိုင်းဝင်သောတိရစ္ဆာန်တို့သည်ခပ်သိမ်းသောတိရစ္ဆာန်တို့အထဲကအထီးအမစုံလျက်ဝင်ကြ၏။ထာဝရဘုရားသည်လည်းနောဧကိုအထဲမှာ ပိတ်ထားတော်မူ၏အငယ်၁၉မှ20ရေလွှမ်းမိုးခြင်းသည်အရက်40ပတ်လုံးမြေကြီးပေါ်မှအစဉ်တိုင်းတိုးတက်၍သင်းမောကိုမြေမှခွာလျက်ဆောင်ယူလေ၏တပန်းရေသည်အားကြီး၍မြေကြီးပေါ်မှအလွန်တိုးတက်သဖြင့်သင်းမောသည်ရေမျက်နှာပေါ်၌မျောလျက်နေလေ၏နောက်တပန်းရေသည်မြေကြီးပေါ်မှအလွန်အားကြီးသဖြင့် မိုးကောင်းကင်အောက်၌ရှိသမျှသောတောင်ကြီးအပေါင်းတို့သည်မြုပ်ကြ၏ရေမြုပ်သော တောင်တို့အထက်၌လွှမ်းတတ်သောရေသည်ဆယ်ငါးတောင်ရှိသတည်း21မြေပေါ်မှာလှုပ်ရှားတတ်သောတိရစ္ဆာန်မျိုးတည်းဟုသောငှက်၊သားရင်၊သားရဲမြေပေါ်မှာတွားတတ်သောတိရစ္ဆာန်အပေါင်းတို့နှင့် လူအပေါင်းတို့သည်တေကြကုန်၏အသက်ရှူလျက် ကုန်းပေါ်မှာရှိလေသမျှတို့သည်တေကြကုန်၏မြေမျက်နှာပြင်ပေါ်၌ရှိသောလူဖြစ်စေသားဖြစ်စေတောတတ်သောအရာဖြစ်စေမိုးကောင်းကင်ငှက်ဖြစ်စေအသက်ရှင်သောအရာရှိရှိသမျှတို့ကို မြေကြီးပေါ်ကပယ်ရှင်းတော်မူ၍ပျက်စီးကွယ်ပြောက်ခြင်းသို့ ရောက်ကြကုန်၏နောအေးမှဆ၍နောအေးနှင့်အတူသင်္ဘောထဲ၌ရှိသောသူတို့သာ ကြံကျွင်းကြလေ၏ရေသည်လည်းမြေကြီးပေါ်မှာရက်ပေါင်း150ပတ်လုံးအားကြီးစွာတည်လေ၏